ဒီကနေ့အရင်နေ့ကဟောခဲ့တဲ့ကာလဟဝိဝါဒသုတ်တရားဆက်ပါပဲတတိယသုံးနာမမေကုံကိုမြတ်စွာဘုရားကပြပြပြီးတဲ့အခါလေးနာမသဒုဋ္ဌလေးပြမြောက်ဖြစ်တဲ့မေကုံကိုနေမိတာမြတ်စွာဘုရားကဆက်ပြီးတော့မေးပါတယ်။ mreasaa hebụ me reredụala eji enye odmgowụ chepụ jianaji abalị me badaabadị nsọ agudon ira k ad m aad na abụdị hed ဝိဘဝံဘဝင်းစားတိယမေတ္တမတံဣဒံမေပပြုဟိယတောနိဒာနံမုနိဘောရမနွယ်ရောဘာသဗ္ဗညုမြတ်စွာဘုရားပါတံစပါရဝေဒုက္ခဝေဒနာဒီ၎င်းအတ္တတံစ မသာယာဝေမသာယာသောဒုက္ခဝေဒနာတိလကကုသောနိဒာနာအဘယ်ကြောင့်မှစ၍ဖြစ်ပါကုန်သနည်းသိတမေအဘယ်ကြောင့်ဤအတန်တေမရှိလာသောဣတိဤဘာယဝေမသာဝေဖြစ်သောဒုက္ခဒုက္ခတော်သည်နာဘွန်တိမဖြစ်ပဲကင်းကြပါကုန်သနည်း

သဗ္ဗတာဒိဋ္ဌိကို၎င်းယံဧတံအတ္တံအကျဉ်သဗ္ဗတာဒိဋ္ဌိဩစေရဒိဋ္ဌိဟူသောဤနပါသောနကိုဥစ္စာမိမေပါ၏ယံဧတံအတ္တံဤသဗ္ဗတာဒိဋ္ဌိဩစေရဒိဋ္ဌိဟူသောဤနပါသောနဘောသည်ယတောနိရာဏံ အကျဉ်းကြောင်းကြောင်းဖြစ်ပေါ်လာခဲ့၏ဧတံဤသတ္တရဥစ္စရာတိကိနပါဤအကြောင်းရင်းကိုမေကျွန်တော်အားပါပြု၏သိကြပါဟုလောယခုသတ္တော်တင်စီယဘုရားမြတ်စွာဘုရားက

iddịbari omehi idoniranam bdasa baya abaa ah, wezgga ga um, ah, adansa a ah, a wezdga were nabilga um. pabaniranadị dịmụ pabaledioyezi အဘေတွေ့တိမူဖာသာမိအတန္တေမရှိလာသောဧတေဤသာယဝေမသာယဝေဖြစ်သောဒုက္ခဒုက္ခချမ်းသာဆင်းရဲတော်သည်နာဘွန်ဒီမပြည့်နိုင်ကုန်ဘာယဝေဖြစ်တဲ့ဒုက္ခဝေရဏ မြင်လို့ဖြစ်စေကြားလို့ဖြစ်စေနားလို့ဖြစ်စေစားလို့ဖြစ်စေတွေးကြည့်လို့ဖြစ်စေသိကုစဉ်းစားကြံစည်လို့ဖြစ်စေကိုယ်ရဲ့စိတ်ထဲမှာဘာယာဇီယာလေးပေါ်လာတယ်ကောင်းတယ်လို့ထင်ရတာလေးပေါ်လာတယ်အဲဒါဟာဘာယာဝေဒုက္ခဝေဒနာလေးပါပဲမြင်လို့ဖြစ်စေကြားလို့ဖြစ်စေတွေးလို့သိလို့ဖြစ်စေ မကောင်းတာတွေနဲ့တွေ့ရတဲ့အခါကာလကိုယ်ရဲ့စိတ်ထဲမှာမကောင်းတဲ့သဘောမခံတာမခံတာတဲ့သဘောလေးဖြစ်လာတယ်အဲဒါဟာဒုက္ခဝေဒနာပါပဲအဲဒီဘာယာဝေဒုက္ခဝေဒနာနဲ့မပါယာဝေယုံမုံဝေကြောက်ွယ်ကောင်းတဲ့ဒုက္ခဝေဒနာဟာ ဘာကြောင့်ဖြစ်လာသလဲလို့နေမိတဲ့မြတ်စွာဘုရားကမေးတော့ဘာသာနိဒါနံတွေ့ထိမှုဘာသာလင်အကြောင်းရင်းရှိရေအားဖြင့်ဆိုရင်သက္ကုံသပတိစ္ဆရူပေသဥပ္ပဒိသက္ကုဝိညာဏံ ဒေနံပင်တိသဘောသဒ္ဒပစ္စယဝေရဏဒီစဉ်တိုင်းဖြစ်လာပါတယ်မျက်စိနဲ့ဆင်းအကြောင်းပြုပြီးတော့အဆင်းယူပါယုံကိုမြင်ပြီးတဲ့သက္ကဝိညာဉ်ဖြစ်တယ်မြင်ရတဲ့အာယုံနဲ့စိတ်နဲ့တွေ့သွားတယ် ကောင်းတဲ့အာယုံကိုမြင်တွေ့သွားတဲ့အခါကောင်းတဲ့ခံစားမှုဖြစ်တယ်။ဘာယာပွဲကလေးပဲကောင်းလိုက်တာလို့သတ္တဝါတွေကသဘောကျကြတယ်။မကောင်းတဲ့အာယုံတွေမြင်တွေ့ရတဲ့အခါကာလကြတော့မကောင်းတဲ့ခံစားမှုတွေဖြစ်တယ်။မကောင်းဘူးမြင်ရတာဆိုပြီးသားမြင်ဆိုလိုက်တာမတော်တာတွေမြင်ရတယ်။ဒါလို့အောင်းမေ့ကြတယ်။ ကြာရနာရစာရဒုတိယတွေမှာလဲဒီလိုပဲအဲ့ဒီသာယာဝဲမသာယာဝဲတွေဟာဘယ်ကဖြစ်လာသလဲဆိုလို့ရှိရင်မျက်စိနဲ့အခြင်းကိုမြင်တွေ့သွားလို့ကောင်းတာတွေကိုတွေ့သွားလို့ကောင်းတဲ့ဒုက္ခဝေဒနာတွေဖြစ်မကောင်းတာတွေတွေ့သွားလို့ဒုက္ခဝေဒနာတွေဖြစ်တယ်ဒါကြောင့်

အယူရှိတဲ့ပုဂ္ဂိုလ်တွေမှာဥစ္စေရာဒိဋ္ဌိဖြစ်ပါတယ်။ဒီတဲ့အခါမှာလုံးဝပြတ်ဆဲသွားတယ်လို့ယူတဲ့အယူဟာဥစ္စေရာယူခေါ်ပါတယ်။အဲဒီယူဟာဒီတဲ့အခါဝေဒနာတွေမဖြစ်တာအကြောင်းပြုပြီးတော့ဆွဲလာတဲ့အယူဖြစ်တယ်။ဝေဒနာလေးတွေခံစားမှုလေးတွေဆက်ကဆက်ကဖြစ်နေတော့

ဝေဒနာဤဖြစ်ပေါ်ခြင်းမပြတ်ဖြစ်ပေါ်ခြင်းကိုအကြောင်းပြု၍ဖြစ်သောသတ္တရာယူ၎င်းယာဣဒအာတံအကျဉ်နပါသောသဘောတရားသည်ဤတော်နိဒာနံဤတော်နိဒာနံဤဖတ်ပါလင်အကြောင်းရှိအဲဒီဘဒ္ဒဝါသိရင်ပြောက်သွားရောခံစားမှုတွေလုံးဝ

သင်တဲ့သဒ္ဒရာဒိဋ္ဌိသဒ္ဒရာအယူမြဲတယ်လို့သင်တဲ့အယူဟာလည်းပဲအဲဒီအာယုန်နဲ့စိတ်နဲ့တွေ့ရခြင်းကြောင့်တွေ့ရတဲ့ဖတ်တာကြောင့်ပဲဖြစ်နေပါတယ်ဤတော်နိဒာနံဤဖတ်တာလင်းကြောင့်ရင်ရှိ၏ဧတံဤအကြောင်းကိုတေပင်နေမိတာယုတ်ပွားဘောရမူပြအာဟံငါရီပပြုမိ စေကြလိုက်ပါတည်းအခုနေမိသားများစွာဘုရားကဆက်ပြီးတော့မေးတဲ့မေကုန်းကိုနာကြားရပါလိမ့်မယ်အာသောနုလောကသမိန်ကုတော်နိဒာနောပရိခာသာပိကုတော်ဘုဟုတာစေတမိန်အတန္တေနာမမဓမ္မတိ ေသမေဝိဘူတေနာဘုသံဒီဖတံမူမီဂောရမနွယ်တော်ဘွားတဘာဝမြတ်စွာဘုရားလောကသမိန်လောက၌ဖတ်သောအာယုံကိုတွေ့ထီတဲ့ဖတ်တာသဘောသည်ကုတော်ဏိဒါနောနုအဘယ်ကြောင့်မှစသည်ဖြစ်ပေါ်လာပါသနည်း ပရိကာသာပိသိမ့်ပိုက်ခြင်းသဘောတော်သည်ဒီကုတော်ပါဟုတာအဘယ်မှစရဖြစ်ပေါ်လာပါကုန်သနည်းကိသမိန်အဘယ်ကြောင့်တရားဒီအဘာနေမရှိလာသောမမတံငါဤဥစ္စာဟုမြန်လို့ခြင်းသိမ့်ပိုက်ခြင်းဒီနာအာတိမရှိပဲကင်းပြောက်ပါသနည်းကိသမိန်အဘယ်သဘောသည် ဝိဘူတေရောက်ွယ်ပြီးရှိတော်ဝါလွန်မြောက်၍သွားပြီးရှိတော်အာသာတွေ့ထီမူဖတ်တာသဘောတော်သည်နာဘူသံသည်မတွေ့ထီပဲကင်းစင်ကြပါကုန်သနည်းအခုဘယ်တော်ချင်းဆရာဗုဒ္ဓမြတ်စွာဘုရားက ဖြေကြတော်မူတဲ့အဖြေကိုနာကြကြပါလိမ့်မယ်။နာမင်းသရူပင်းသပရိစ္ဆာဖတ်တော်ဣဇာနိဒာနာနိပရိဂာနိဣဇာယပန္တိယနာမမဓမ္မတိရူပေဝိဘုဒေနာဘုတံတိဖတ်တံ မုနီနိမိတာယုတ်ပွားပေါ်တော်မူဖရာသူပင်နာမင်းစာအာယုံစီသို့ညွတ်တာသွားတာပြီးတာတော်နန္တရားကို၎င်းသူပင်စာအဆန့်ကျင်မယ်နဲ့တွေ့လင်းဖောက်ပြန်တတ်သောယုတ်တရားကို၎င်းပဋိစ္စဆွဲမိ၍ဖာတော် တွေ့ထီမူဖာသာသည်ဥပ္ပေဇတိဖြစ်ပေါ်၍လာလေတော့ဤအာယုံစီတို့ညွတ်တော်သွားရတဲ့နန္ဒဘောကတခုအာယုံစီမညွတ်တော်မသွားရဖဲဟောက်ပြန်တတ်တဲ့ယုတ်တော်ကတခုဘတ်တော်ရည်ပါဏာမှာဒီနှမျိုးရှိပါတယ် အဲဒီနှမျိုးကိုအကြောင်းပြုပြီးတော့အာယုံနဲ့စိတ်နဲ့တွေ့တဲ့သဘောသင်ကြားတွေ့တွေ့သွားတဲ့သဘောဖတ်တာပါတယ်သကုံသာပတိသာရူပိသာဥပိသတိသကုဝိညာဏဒိဏသင်္ကတိဖတ်သောသကုသရူပါသရူပသမိန်သကုသံပါတံတပိတဝါ သံယုတ်တကာဓမ္မနာမသမိန်ဧဝံနာမေသာရူပင်းသာပရိစ္ဆာဖသောသကုံသာမျက်စိအကြည့်ယုတ်ကို၎င်းရူပေစမြင်ရတဲ့အစဉ်ယုတ်တို့ကို၎င်းပရိစ္ဆာဆွဲမိရဲ့သကုဉာဏံမြင်သိမှုသကုဉာဏ်ဖြင့်ဥပ္ပဇ္ဇတိဖြစ်ပေါ်လာ၏မျက်စိအကြည့်ဓမ္မ

ဖြစ်ပေါ်ပြီးတော့လာပါတယ်ဒိဏံသုံးပါးသောတရားတော်ဤဒိဏံမျက်စိအစဉ်မြင်သိမှုဟူသောသုံးပါးသောတရားတော်ဤသင်္ကတိပေါင်းစုံခြင်းကြောင့်ဖတ်သောအာယုန်နဲ့စိတ်နဲ့ထင်ရှားတွေ့မှုဖတ်တာသည်ဥပ္ပဇ္ဇတိဖြစ်ပေါ်လာ၏အဲဒီလိုမြင်တဲ့အခါကာလမြင်ရတဲ့အာယုန်စိတ်ထဲမှာတွေ့သွားပါတယ်။အဲဒီနဲ့ကြည့်လိုက်တဲ့အခါမြင်ပြီးတော့တွေ့သွားပါတယ်။ စေကုသာမျက်စိကြည်ရုပ်သည်၎င်းရူပါစာမြင်ရတဲ့အစဉ်ရုပ်တို့သည်၎င်းရူပါသမိန်ရုပ်သာလင်သည်မျက်စိနဲ့အစဉ်ကယုတ်သေကုသံပါသံမြင် တွေ့မှုဖာသာကိုတပိတဝါထရေသံပြုတကားဓမ္မတွဲပဲရှင်ပဲဖြစ်သောသဘောတရားတို့သည်နာမသမိန်အာယုံစည်းကိုညွတ်တတ်သောနံတရားတို့ပေ၏

အဲဒီယုံနာနှစ်ပါးကိုမှီးပြီးတော့အနတ်ကိုတွေ့တယ်ဖတ်တာဖြစ်တယ်စားတဲ့အခါမှာလည်းပဲလျာနဲ့ရတာကယုတ်အရသာစီကိုညွတ်တာကနံအဲဒီယုံနာနှစ်ပါးကိုမှီးပြီးတော့အရသာလေးတွေ့သွားတယ်ကောင်းတဲ့ရတာဆိုးတဲ့ရတာတွေတွေ့သွားတယ်ဖတ်တာဖတ်တာဖြစ်ပေါ်ပြီးတော့လာတယ် ကိုယ်ကတွေ့ထီးတဲ့အခါကာလမှာလဲကိုယ်နဲ့တွေ့ကယုတ်ညွတ်တာကနံအဲ့ဒီယုံနာငကုမိပြီးတော့ကောင်းသောဆိုးသောတွေ့တွေကိုတွေ့သွားတယ်စိတ်ကူးစဉ်စားကြံစည်တဲ့အခါကာလမှာလည်းပဲမနင်းစာပဋိစ္စာဓမ္မေစာဥပ္ပဇ္ဇိမနောဝိညာဏတိနာသင်္ကတိဖတ်တော် စိတ်နဲ့သဘောတရားတွေအာယုံပြုပြီးတော့ကြံသိမှုဖြစ်တယ်ဝတ္ထုရူပံရူပသမိန်စိတ်တရားမိရာဖြစ်တယ်ယုတ်ကယုတ်တရားဓမ္မာရူပိနောသိကုရမှာပေါ်လာတဲ့သဘောတရားယုတ်တွေကယုတ်တရားတွေ ညွတ်တဲ့သဘောကနန္တရားအဲ့ဒီဝုထုမိယာယုံနဲ့သဘောတရားအာယုံယုံနဲ့ညွတ်တဲ့နန္တရားနဲ့အဲ့ဒီယုံနာနှစ်ခုကိုမိပြီးတော့စိတ်ကူးထဲမှာအာယုံတွေကိုတွေ့သွားတာကဖတ်တာအဲ့ဒီဖတ်တာနာနဲ့ယုတ်ကိုမိပြီးတော့ဖြစ်ပါတယ် နာမင်းစာနာကိုလောရူပင်စာယုတ်ကိုလောဒိသဆွဲမိရဖတ်တော်ဖတ်တာပြီးဥပ္ပဇ္ဇတိဖြစ်ပေါ်၏ပရိခာနိသိမ့်ပိတ်တာသောပရိခာနိသိမ့်ပိတ်တာသောတဏှာရိတိတို့သည်ဣသရာနိဒာနာနိအလိုရှိသောတဏှာလင်းအကြောင်းရင်းစီကုန်၏ငေါ့စာငေါ့စာနဲ့သိမ့်ပိတ်တဲ့တဏှာ ငါပဲငါပဲနဲ့သိမ့်ပိတ်ဆွဲလာတဲ့ဒိဋ္ဌိဒါရီယာဘယ်ကဖြစ်လာသလဲဆိုရင်မိမိကိုမိမိနဲ့သတ်တဲ့သက်ရှိတဲ့မဲ့ဝတ္ထုပစ္စည်းတွေမှာလိုလားနေတဲ့တဏှာအကြောင်းပြုပြီးတော့ဖြစ်တယ်ပရိဂာနိသိမ့်ပိုက်ခြင်းသဘောတရားတို့သည် ဣဇာနိဒာနာနိလိုခြင်းနှစ်သက်သောတဏှာလင်းအကြောင်းရင်းရှိကုန်၏ဣဇာယာလိုခြင်းနှစ်သက်သောသဘောသည်အာတန်တရားမရှိလသောမာမတံငါယုစာဟုသိမ့်ပိုက်ခြင်းမြတ်နိုးခြင်းသည်နာအတိမရှိတော်သည်သာလင်သည်အဲသိမ့်ပိုက်မြတ်နိုးခြင်းလေးပဲခြင်းလို့ရှိရင်လိုခြင်းနှစ်သက်တဲ့တဏှာကိုကင်းအောင်လို့ပယ်ရမယ် မြင်တိုင်းကြားတိုင်းဓဝါ၆ပါးပေါ်လာသည်များတွေကိုလူကျင်နှစ်သက်မှုမဖြစ်အောင်လို့ရှုပြီးတော့ပယ်ရမယ်ရူပေဝိဘူတေနာဘုသတိဖသာရူပေရုပ်သည်ဝိဘူတေကင်းပြောက်ကွယ်လာသောဖသာရုပ်ကိုမိသောဖသာရဝိနာဘုသတိမတွေ့သည်မဖြစ်ပေါ်လာသောလောကုံ အဲယုတ်တရားကျင်းပြောက်သွားလို့ရှိရင်ယုတ်တရားကိုလွန်မြောက်သွားလို့ရှိရင်ဖြင့်ယုတ်တရားနဲ့စပြီးဖတ်တာတွေမဖြစ်တော့ဘူးယုတ်တရားကိုကျင်းပြောက်အောင်ယုတ်တရားကိုယုတ်တရားကျင်းပြောက်အောင်ပြုခြင်းကဘယ်နှမျိုးရှိသလဲဆိုလို့ရှိရင် ညာတဝိဘူတကတမျိုးဒီရဏဝိဘူတကတမျိုးဘာနာဝိဘူတကတမျိုးသမတေကမဝိဘူတကတမျိုး၄မျိုးရှိတယ်ညာတဝိဘူတဆိုတာညာတပရိညာပါပဲယုတ်တရားကိုအမှန်တိုင်းသိတယ်ရုပ်တွေထင်ရှားဖြစ်တိုင်းလိုက်ပြီးတော့ရှုရရုပ်သဘောတွေကိုအမှန်တိုင်းသိတယ်ပထဝီရဲ့ထက်မှာသောသဘော၊ကျမ်းသာသောသဘော၊နုညံသောသဘောတွေအမှန်တိုင်းသိတယ်။ သေသောရဲ့ပူသောသဘောနွေးသောသဘောအေးသောသဘောတွေအမှန်တိုင်းပြီးရင်ဝါရောရဲ့တောင်းတင်းထောက်ကားတဲ့သဘောကိုအမှန်တိုင်းပြီးရင်အာဘောရဲ့ဖွဲ့စည်းသောသဘောယိုစီးတဲ့သဘောအရေးသဘောစူတိုင်းတဲ့သဘောတွေအမှန်တိုင်းပြီးရင်အသင်းရဲ့မြင်ရတဲ့သဘောအပန်ရဲ့ကြားတဲ့ဘောစသဖြင့်ကိုလည်းအမှန်တိုင်းပြီးရင်မျက်စိရဲ့ မြင်မှုဤဒီယာသဘောနားရဲ့ကြားမှုဤဒီယာသဘောစသည်ကိုလည်းအမှန်တိုင်းသိတယ်အဲဒီတော့သင်ကြားဖြစ်ပေါ်တဲ့ယုံနာတွေကိုဖြစ်ပေါ်ခဲ့ဖြစ်ပေါ်ခဲ့မှညာနဲ့စူးစိုက်ပြီးတော့ရှုလို့အာယုံစီကိုမသွားရတဲ့ယုတ်သဘောတရားလေးတွေပဲဆိုတာပိုင်းပိုင်းခြားခြားပိုင်းပိုင်းနိုင်နိုင်သိသွားလို့ရှိရင်ညာတတိရဏလို့ခေါ်တယ်ညာဒီမှာညာတဝိဘူတလို့ခေါ်တယ် တိရဏဝိဘူဒဆိုတာတိရဏပရိညာပါပဲတိရဏပရိညာဆိုတာကတော့ဖြစ်ပေါ်တိုင်းသောယုတ်တရားတွေကိုရှုလို့ဒုခိုက်တာနဲ့သူဖြစ်ပြီးပျောက်ပျောက်သွားတာတွေတွေ့ရတော့အနေဆာအစရှိတော့ချင်းရအပြင်မှန်တိုင်းပြီးသွားတယ်အနေဆာတော့မမြဲဘူးလို့လည်းသိတယ်ဒုက္ခတော့ဆင်းရဲမြပဲလို့လည်းသိတယ်ရောဂါတော့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 အလွယ်တကူနဲ့ပျက်စီးတတ်တဲ့အမနာပြည့်လွယ်တဲ့သဘောတရားတွေပါလားလို့လည်းသိတယ်ဤတီတော့ဘေးရမယ်ဒီလိုလည်းသိတယ်ဥပဒဝတော့အမတ်တမဲ့ကရောက်ပြီးတော့နှိမ့်ဆက်တတ်တဲ့ဘေးရနဲ့တူတယ်လို့လည်းသိတယ်ဘေးရတော့ကြောက်စရာပဲဘေးကြီးပဲလို့လည်းသိတယ်ဥပဒေကတော့မကွာနိုင်အောင်ကန့်ညီပြီးတော့နှိမ့်ဆက်တတ်တဲ့ဘေးရမယ်လို့လည်းသိတယ်ဆလာတော့ခဏမစဲဖြစ်ပြနေလို့ လှုပ်ရှားနေတဲ့သဘောမတည်ငြိမ်တဲ့သဘောပဲလို့လည်းသိတယ်ပပင်ကူတော့အမတန်ပြည့်လွယ်တဲ့သဘောပဲလို့လည်းသိတယ်အရူဝါတော့မခိုင်မြဲတဲ့သဘောပဲလို့လည်းသိတယ်အတာနာတော့အာကိုစရာမရှိဘူးအတာနာတော့ဘေးရန်တွေမရောက်အောင်မဆော့ရှုပ်တဲ့သဘောပဲလို့လည်းသိတယ်အလင်နာတော့ ဒီရအန္တရာယ်မဖြစ်အောင်လို့ပုံအောင်ရာလုံခြုံအောင်ပုံအောင်ရာမဟုတ်တဲ့သဘောပဲလည်းသိတယ်ရိဒာတော်ဒုစတော်အချင်းကြီးများပဲလည်းသိတယ်ပညာတော်ပုဂ္ဂိုလ်တ attva အသက်ရှင်နေအကောင်းရေလုံးမရှိသဘောတရားများစိတ်နေတာပဲလို့လည်းသိတယ်အနတ္တတော်ပုဂ္ဂိုလ်တ attva မဟုတ်တဲ့အနတ္တသဘောအစိုးမရတဲ့အနတ္တသဘောပဲလို့လည်းသိတယ်ဤလိုစသည်ဖြင့်

အဲဒီလိုရူပေယုတ်တရားသည်ဝိဘူတေညာတဝိဘူတာစသည်ဖြင့်လွန်မြောက်သည်ရှိသောဖာသာဖာသာတော်သည်ဖာသာယုံနဲ့စသောဖာသာတော်သည်ယုတ်ကိုတွေ့ထီသောဖာသာတော်သည်နာဖူသံသည်မတွေ့ထီပဲကင်းညာလေကုန်တော်၏ယခု ။မိမိတော်များစွာဘုရားကမင်းများနဲ့မိကုံးကိုနာကြားကြပါလိမ့်မယ်။ကထံသမေတ္တဝိဘောတိရူပံဒုက္ခံဒုက္ခင်သာဘိကထံဝိဘောတိဧတံမေပါရိဝိယထာဝိဘောတိတံဇာနိယမဟာတိမေမနောဟုမုနီဂေါရမနွယ်တော်ဝါရှင်တော်မြတ်ဖယား ကထာအဘေသောသမေတာသာအညီအမျိုးကောင်းစွာကျင်သောပုဂ္ဂိုလ်အားရူပံယုတ်သီဝိဘောတိလွန်မြောက်၍ကင်းပြောက်ပါသည်ဒုက္ခဒုက္ခင်သာပိဒုက္ခနဲ့ဒုက္ခသည်လေကထာဘဲပုံဘဲနည်းဖြင့်ဝိဘောတိလွန်မြောက်၍ကင်းပြောက်ပါသည် ဧတံဤကြောင်းကိုမေကျွန်တော်အားယထာချင်းချင်းရရဲ့ဝိဘောတိလွန်မြောက်၍ကင်းပြောက်လေ၏ဧတံဤကြောင်းကိုမေကျွန်တော်အားပါပြုဟိဟောကြပါလောကံထိုကြောင်းကိုဇာနိယာမသိယာဤဇာနိယာမသိယာဤဒီတော်မေအကျွန်ုပ်အားမနောစိတ်ဤအဟု agụụnyaazụ tidromdagojiabalimee na bindini na wibnyini naodi abinyi na widbenyi iodaddwidrubbninahbaizbia

ရုပ်အာယုံတွေနဲ့စပ်ပြီးတော့အမှတ်ပညာတွေလုံးဝကင်းနေပါတယ်။အာယုဘာဇံရောက်နေတဲ့ပုဂ္ဂိုလ်တွေအဲရုပ်ကိုမှတ်သားတဲ့ပညာတွေမရှိပါဘူး။ယုံနဲ့စပ်ပြီးတော့ပဂရိမြင်ရကြတဲ့ရုပ်တွေမျိုးလည်းပဲမှတ်သားမှုမရှိဘူး။သိကုစဉ်းစားနဲ့ပေါ်လာတဲ့ရုပ်တွေမျိုးလည်းမှတ်သားမှုမရှိဘူး။နောက်ပြီးတော့သတိုင်းယုတ်စသည်လည်းမှတ်သားမှုမရှိဘူး။

ရုပ်ကိုလွန်မြောက်သွားတယ်ရုပ်တွေကင်းရုပ်အာယုံတွေလုံးဝကင်းပြောက်သွားတယ်လို့ဆိုရပါတယ်ဒါပေမဲ့လို့ဒီပုဂ္ဂိုလ်ဟာပပင်စာတရားတွေလုံးဝကင်းမလားလို့ဆိုလို့ရှိရင်ဒီလိုလည်းမကင်းသေးပါဘူးအာယုဘဇံရောက်နေတဲ့ပုဂ္ဂိုလ်ဟာပပင်စာတရားတွေရှိနေသေးတာပါပဲဒီသို့တော်လည်း

ပပင်စတရားဆိုတာတဏမာနဒိဋ္ဌိဆိုတဲ့တရားသုံးပါးပဲအဲရုပ်အာယုံအာယုံမပြုတ်ရင်မဲ့လို့သူရရဖြစ်တဲ့အာယုံတွေအာယုံပြုတ်ပြီးတော့မှတ်ပညာတွေကဖြစ်အဲ့ဒီမှတ်ပညာတွေဖြစ်ပြီးတော့ရရအာယုံမှာတတ်မဲ့တာရတဲ့တဏှာလည်းဖြစ်နေသေးတာပဲအဲတိုးချဲ့ခြင်းတဲ့သဘောရှိနေသေးတာပဲမာနကလည်းပဲမိမိကိုအထင်ကြီးတဲ့သဘောတွေရှိနေတာပဲဒိဋ္ဌိကလည်းပဲ သတ္တဝါတွေဟာမြဲနေတယ်သတ္တဝါတွေအပြင်ပြောက်သွားတယ်စသည်ဖြင့်ဒီလိုယူဝါဒတွေကလည်းပဲဆွဲမိဆွဲရဆွဲရတဲ့ဟာတွေရှိနေသေးတာပဲဒါကြောင့်ဤသို့တော်လည်းသာသာတို့ပုဂ္ဂိုလ်ဤသာနာနာဤပညာနိဒါနာပညာလည်းကြောင်းရရှိကုန်သောပပင်စာပညာပပင်စာတရားတို့သည်ပပင်စာပညာသံဃာဝဆင်းရဲဝဲချရသောဓမ္မမာနတိတိဒီဟုသော ပါပိဇာတရားတို့သည်တဝေဇံဒီသင်ကြရှိကုန်သေးသည်ပါလင်သည်ယခုနေမိတာမြတ်စွာဘုရားကဆက်ပြီးတော့မေးတဲ့မေးခွန်းကိုကြားနာကြပါလိမ့်မယ်ယန္တအဘုစိမ္မာအဂိတ္တိနောအညန္တဘုဆာမတိ

သွန်အရှင်ဘုရားသည်အာဂိတိကြည်ကြခဲ့လေသည်အဉ္ညာတပါတော်ပြဒနာကိုတန်ရှင်ဘုရားကိုပု္ပ္ပာမမေပါကုန်၏အင်္ဂါတိုက်တွန်းပါ၏တောင်းပါပါ၏တန်ထိုပြဒနာကိုပြု၏ကြည်ကြပါဟုလောဣတဝတဤမြလောက်ဖြင့်ဣတဝတဤအရူပဇံကိုရယုံမြဖြင့်

မိမိတို့ຢာထားတဲ့အရူပဇာတိပင်ဖြင့်တံမြဝစင်းကလုံးမြောက်တယ်လို့ဒီလိုများပညာရှိတွေကဆိုကြပါသလားဒီလိုမဟုတ်ရင်အရူပဇာတဲ့မြတ်တဲ့တံမြဝစင်းကလုံးမြောက်တဲ့တရားကိုများပြောကြပါသလားလို့မေးပါတယ်ယခု မြတ်စွာဘုရားဖြစ်ကြတော်မူတာကိုကြားနာကြပါလိမ့်မယ်။ဣတဝတကံဘိဝရန္တိဟေကေယခတာသုတ်တိံဣရပါဏိတသေဧတံပနေကေပမယဝရန္တိအနုပါရိသေသေကုသလဝိရကုသလဝရဏံမုနိနေမိတာယုတ်ပွားပေါ်တော်မူဗျာဧတဝတာဤသောကဲ့ပြီးသော

သာသမာပဖြင့်ပင်နဲ့ဗာမရာကလွန်မြောက်တယ်လို့အချို့ပညာရှိတွေကဆိုကြပါတယ်အချို့ကအာဂါသရင်းဇာရဏဇာနဲ့လာဆုံးပြီးလို့ဆိုတဲ့အချို့ကဝိညာဉ်ရင်းဇာရဏဇာနဲ့အချို့ကအဂိစီဇာဇာနဲ့အချို့ကနေဝပညာဇာနဲ့လာဆုံးတယ်လို့ဆိုကြတယ်အာလာရယပေကြီးကအာဂိစီညာယမနာဇာနဲ့လာဆုံးပြီးတန်မြာလွန်မြောက်ပြီးတော့ဆိုတယ် ya ramobejin rama buharamayirroaobe rohara e niwadzti anyamalomiabelaza myilokoyr obizirod egtgoudlwarankụ tinyeazihu

သံဃာမလွန်မြောက်ကြောင်းလို့ဆိုကြကျင့်နေဖို့မလိုပါဘူးသိရင်ဖြင့်ပြီးတာပဲလို့ဒီလိုဆိုကြပါတယ်ကထာဝရတိဘယ်လိုဆိုပေါ်မည်မူကဧတံဤဧတံဧသောဤတရားသည်ဧတံဧသောဤသေသောခါကာလ၌ယုံနာတော်ဤချုပ်ခြင်းသည်အနုပါရီတိပိအနုပါရီသေသော ဆွဲလန်းအပ်သောခန္ဓာတော်ဤလုံးဝအကျွမ်းမရှိပဲချုပ်ငြိမ်းသောသဘောသည်ဤဒီသောဝရန္တိဆိုကြလေကုန်၏အတ္တဝါပြီးသွားတဲ့အခါဘာမှမရှိတော့ဘူးအကုန်လုံးချုပ်ငြိမ်းသွားတာပဲဒါဒီဒီပြီးသွားခြင်းဒီပင်လည်းပြည့်စဲသွားခြင်းဒီပင်လည်းဗာမယဝစင်းရလုံးရောက်တာပဲလို့ဥစ္စေရအယူရှိတဲ့ပုဂ္ဂိုလ်ရဆိုကြပါတယ် edanawaụbaebed awa i nyadawa ido na na na dị. dị mere ya iwaradi bawa awa yana ido mui n ebedya ugboha barọ baya သောတာဥစေရာယူရှိသောပုဂ္ဂိုလ်တို့ကိုဣတိဤမိစ္ဆာယူရှိသောပုဂ္ဂိုလ်တို့ကိုဥပါနေတိတာတိသတ္တဥစေရာယူကိုမိကြသည်ဟု၍ညတဝါစာတိ၍၎င်းသုသာဆင်ញင်မှုဉာဏ်ပညာနဲ့ပြည့်စုံတဲ့ဗုဒ္ဓမြတ်စွာဘုရားသည်ကအဲဒီ သတ္တရဥစ္စရာယူရှိတဲ့ပုဂ္ဂိုလ်တွေကိုလည်းအမှန်တိုင်းသိပါတယ်။ဝိမာတိသုသာစင်ရင်လေးရှိသောသောသောသောဒီရောသောပညာရှိပုဂ္ဂိုလ်သည်သောမူနီသောကိလေသာကင်းစိတ်သောပညာရှိပုဂ္ဂိုလ်သည်ဧတေဤ သဗ္ဗတာဥစေရာယူစီသောပုဂ္ဂိုလ်တို့ကိုဥပါနေတိတာတိမိမိတို့ဤသဗ္ဗတာဥစေရာယူကိုမှီ၍နေကြသည်ဟူ၍မြတ်တော်အစပြီ၎င်းနေတရေသူတို့ဤမိယာပြီးသောသဗ္ဗတာယုစေရာယူတို့ကိုမြတ်တော်အစပြီ၎င်းဤပုဂ္ဂိုလ်တွေဟာဒီသဗ္ဗတာယူကိုမှီနေတာပဲဒီသဗ္ဗတာယူဟာလည်းဒီလိုဖြစ်ဒီလိုပြည့်နေတဲ့တရားပဲ

ရှိပြီးပြောက်သွားတဲ့တရားပဲခဏမစက်ဖြစ်ပြနေတဲ့တရားပဲအနိစ္စပဲဒုက္ခပဲအနတ္တသဘောတရားပဲလို့မှန်တိုင်းပြီးပြီးတော့ကိလေသာမှလွတ်မြောက်တော်မူတယ်ဝိမောက်တော်လွတ်မြောက်တော်မူသည်ဖြစ်၍ဝိဝါရံညင်ခုံညင်းတို့နာဧသည်မရောက်တော့ပြီဘယ်ပုဂ္ဂိုလ်နဲ့မှညင်ခုံစရာမရှိအမှန်တိုင်းပြီးနေလို့ရှိရင်ဘာမှညင်ခုံစရာမရှိတော့ဘူးဘဝဘဝရ

အမှန်တိုင်းတရားတွေကိုသိတဲ့ဉာဏ်ပညာနဲ့ပြည့်စုံပြီးတော့နေတဲ့ဗုဒ္ဓမူနီအရဟတမူနီဖြစ်တဲ့ပုဂ္ဂိုလ်ဟာဘဝကြီးငယ်သွယ်သွယ်လေးလည်းမရောက်တော့ဘူးသဗ္ဗဒဥစေရအယူတွေကိုလည်းပဲမစွဲလားမကန့်ညီတော့ဘူးလို့ဆိုပါတယ်อืม အဲ့ဒါကလာဝိဝါရသုတ်နိမိတမြတ်စွာဘုရားကမေးလို့သဘာဝပဂိမြတ်စွာဘုရားပြပြချက်တွေဖြစ်ပါတယ်ယခုမြတ်စွာဘုရားဟောကြားတော်မူတဲ့ဘာဝါသသုတ်တရားတော်ကိုကြားနာကြရပါလိမ့်မယ်

ဒီလာမဖဲပြီးတော့အရေးကောင်းတဲ့တကူသောသစ်ပင်ရင်မာသရင်သုံးထိုင်တော်မူပါれနောက်ကလိုက်လာကြတဲ့ဒီဝါဖြစ်ကြတဲ့များစွာသောသူကျွယ်သူကျွယ်မတွေဟာလဲမြတ်စွာဘုရားထံသင်္ကာပြီးတော့ယူသေးစွာရှိခိုးလျက်တကူသောနေရာမှာထိုင်ပြီးတော့နေကြပါれအဲဒီလို တိုင်းနေကြတဲ့အခါမြတ်စွာဘုရားကဒီလိုသောစကားကိုမိန့်ကြားတော်မူပါတယ်။စကားတို့လောက၌အတူတကွနေထိုင်ခြင်းဆိုတာဟာ၄မျိုးရှိတယ်။ဘယ်လို၄မျိုးလဲဆိုလို့ရှိရင်သူတွေကောင်းလင်းလင်းနဲ့သူတွေမရ အတူတကွပေါင်းသင်းနေတာကတကူလူသေးလင်နဲ့နာသမီးမရပေါင်းသင်းနေတာကတကူနာသားလင်နဲ့လူသေးမရပေါင်းသင်းနေတာကတကူနာသားလင်နဲ့နာသမီးမရပေါင်းသင်းနေတာကတကူဒီလိုလေးမျိုးရှိပါတယ်။ တကားတို့လူတွေလင်းနဲ့လူတွေမရပေါင်းသိနေတယ်ဆိုတာဘယ်လိုလဲဆိုလို့ရှိရင်ဒီလောကမှာလင်းဖြစ်သောပုဂ္ဂိုလ်ဟာသူတော်ဘာအသက်ကိုတပ်ဖြတ်လေးရှိတယ်သူတော်ဘာဥစ္စာကိုမပေးဘဲနဲ့ လူရခိုးယူလေးရှိတယ်ကာမဂုဏ်တို့၌မာရင်သောအာရင်ကျင်လေးရှိတယ်ဘုံမမှန်သောမူသာဝါဒစကားကိုပြောဆိုလေးရှိတယ်ဒေယီရက်ကိုတောက်လေးရှိတယ်ဒီငါးပါးသီလကျင့်ဝတ်သိက္ခာပုဒ်တွေပြသောအချင်းဒီပုဂ္ဂိုလ်မှာသီလမရှိဘူးဒုသီလပုဂ္ဂိုလ်လို့ခေါ်တယ် ယုံညာသောစိတ်နဲ့သဘောထားအကျင့်ရှိတယ်ဒီထဲမှာဝန်တိုတဲ့အညီအကျေးကလည်းပဲရှိသေးတယ်ဝန်တိုတဲ့အတွက်ကြောင့်ညာသူများတွေကိုမေလူလေးမရှိဘူးဆေးရည်ချင်းကြောင်တတ်တယ် လင်ပြတဲ့ပုဂ္ဂိုလ်ရဲ့မရကလည်းပဲထို့တူပဲငါးပါးသီလတွေသူတော်ဘာသက်ကိုတာချင်းသူဘာဥစ္စာကိုချင်းစသည်ချင်းငါးပါးသီလတွေအကုန်လုံးပြည့်သီလမရှိဘူးမကောင်းသောအကျင့်ရှိတယ်အဲဝန်တော်ပြီးတကားလားလူတန်းချင်းပေးကမ်းခြင်းမရှိဘဲနဲ့ညာသူများတွေကိုသေချင်းကြောက်လေရှိတယ် ဒါလို့ဆိုလို့ရှိရင်တရားတော်ဒီသမီးခင်မောနှုတ်ဟာသူသေးလင်းနဲ့သူသေးမရပေါင်းသိနေသည်မြည်တဲ့တရားတော်တရားတော်သူသေးလင်းကနာသမီးနဲ့ပေါင်းသိနေတယ်ဆိုတာဘယ်လိုဟာလဲဆိုရင်ဘုရင်ကပြောခဲ့တဲ့အတိုင်း မောယောက်ျားဖြစ်တဲ့ပုဂ္ဂိုလ်ဟာငါးပါးသီလသိက္ခာပုဒ်တွေပြည့်နေတယ်။ဝန်တိုခြင်းရှိနေတယ်။ဝိဇ္ဇပိကံလူသားချင်းမရှိဘူး။ညာသူများတွေကိုမယုံမစေဆယ်ရချင်းကြောက်လေရှိတယ်။သူ့ရဲ့ဓမ္မောဒီမယားကတော့ဘဝသက်ကိုသာချင်းမှချင်းဆောင်တယ်။ဘဝဥစ္စာခိုးယူခြင်းမှချင်းဆောင်တယ်။ မပိုင်မဆိုင်သောကာမဂုဏ်တွေနဲ့မှားယွင်းခြင်းမှရည်ကြောင်းတယ်မဟုတ်မမှားမူသာဝါဒပြောဆိုခြင်းမှရည်ကြောင်းတယ်မူရည်စေရတဲ့သေရည်ရောက်သေရည်ရက်ကိုတောက်စားသုံးဆောင်ခြင်းမှရည်ကြောင်းတယ်သီလနဲ့ပြည့်စုံတယ်ကောင်းသောကျင့်သဘောရှိတယ်ဝန်တိုခြင်းညည်ခြင်းမရှိဘဲနဲ့အဲဆွန်ကျဲပေကလူတန်းလေးရှိတယ်သမဏဗြဟ္မဏ ယဟန်သူများတွေကိုဆေးရှင်ကြောက်ခြင်းမရှိဘူးယူသေးသေးစားခြင်းရှိတယ်ဒီလိုဆိုရင်ယောက်ျားဖြစ်တဲ့ပုဂ္ဂိုလ်ကသီလမရှိအရာဖြစ်တဲ့ပုဂ္ဂိုလ်ကသီလနဲ့ပြည့်စုံပြီးတော့နေတဲ့အတွက်သူသေးလင်ကနာသမီးမယားနဲ့ပေါင်းသင်းဆက်ဆံနေပြီးမြည်တဲ့တကားတို့တကားတို့ နာသားလင်နဲ့လူတွေများနဲ့ပေါင်းတဲ့နေတယ်ဆိုတာဘယ်လိုအားလဲဆိုလို့ရှိရင်လေယောက်ျားဖြစ်တဲ့ပုဂ္ဂိုလ်ကသူ့သက်ဝတ္တချင်းမှကျင်ဆောင်ခြင်းဘုယူခြင်းမှကျင်ဆောင်ခြင်းစသည်ဖြင့်ငါးပါးသီလသိက္ခာပုဒ်တွေပြည့်စုံပြီးသီလနဲ့ပြည့်စုံပြီးတော့နေတယ်။မရပြည့်တဲ့ပုဂ္ဂိုလ်ကသီလနဲ့မပြည့်စုံဘူး။အဲဒီလိုဆိုလို့ရှိရင် နာသားဖြစ်စေကြောင့်လင်ကသူရမယားနဲ့အတူတူပါပေါင်းသင်းနေပြီမြည်တယ်တကားတော့တကားတော့နာသားလင်ကနာသမီးမယားနဲ့ပေါင်းသင်းနေတယ်ဆိုတာဟာဘယ်လိုလဲဆိုလို့ရှိရင်တကားတော့ဤလောက၌လင်ပြတဲ့သူကလည်းသူတကောသားချင်းသူစားခိုးခြင်းအစရှိပြီးမှကျင်းချောင်းပြီး၅ပါးသီလပြည့်စုံတဲ့ ဟောတို့ချင်းညီကြီးကင်းပြီးသူကျစ်တွေကလူတန်းလည်းရှိတယ်။ညာသူများတွေကိုဘယ်ချင်းကြောက်ခြင်းမရှိဘူးအယိုသေးပြုလည်းရှိတယ်။သူရဲ့ခင်မွန်းသည့်ဖြစ်တဲ့မယားကလည်းပဲသူတကောသချင်းစသည်မှာကျင်းဆောင်ပြီးငါးပါးသီလနဲ့ပြည့်စုံတယ်။ဝန်တို့ချင်းအညီကြီးမရှိဘူးဆွန်ကျက်ပိကလူတန်းလည်းရှိတယ်။ညာသူများတွေကို ရိုသေလေးစားခြင်းရှိတယ်ဒီလိုဆိုလို့ရှိရင်လင်ရောမြပါနှုတ်လုံးသရင်သီလာပြည့်စုံပြီးတော့နေတဲ့အတွက်ကြောင့်နာသားဖြစ်သောလင်နဲ့နာသမီးဖြစ်သောမယအတူတူပါပေါင်းသင်းဆက်ဆံနေသည်မိတဲ့တကားတို့ဒါလောက၌အိမ်တော်သည်တွေအတူတူပါနေခြင်းအိမ်တော်လေးမျိုးဖြစ်သည်တကားတို့ လင်မယားနှစ်ဦးလုံးတို့ပဲမိလာမရှိကုန်ဝန်တော်ကုန်နဲ့ဆိုလို့ရှိရင်သူတွေလင်နဲ့သူတွေမယားပေါင်းသစ္စာနေသည်မြည်တဲ့လင်ကသီလမရှိမယားကသီလရှိလူတော်ကောင်းတရားနဲ့ပြည့်စုံနေတယ်ဆိုရင်သူတွေလင်နဲ့နာသမီးပေါင်းသစ္စာနေသည်မြည်တဲ့ လင်္ကာသီလရှိပြီးမရသေးတဲ့ပုဂ္ဂိုလ်ကသီလမရှိဘူးဆိုလို့ရှိရင်နာသားလင်နဲ့လူတွေမရနဲ့ပေါင်းစင်နေပြီးနေတယ်။နေရောမရနှစ်ဦးလုံးဗရာသီလစာရီနဲ့ပြည့်စုံပြီးတော့နေလို့ရှိရင်ဖြင့်နာသားလင်နဲ့နာသမီးမရ ပေါင်းပင်ဆက်ဆံနေသည်မြည်တဲ့ဥဘောသာဒဝတိညုသပညတဓမ္မဂိဝိနောတေဝန္တိဇာနိပတယောအညမညံပိယဝရံဥဘောသမိခေမောနုသောပုဂ္ဂိုလ်တို့သည်သာဒသာဒရာတရားနှင့်လည်းပြည့်စုံကုန်၏ဝရညုသာလူကံပုဂ္ဂိုလ်ဤစကားကိုလည်းနားလည်သည်ဖြစ်၍ သွန်ကျက်ပေကလူသားနဲ့စီကုန်၏ပညတာကိုယ်တော်နှလုံးဆောင်သွင်းခြင်းစီကုန်၏ဓမ္မစီဝိနောတရားဖြင့်ပံမွေးလေးစီကုန်၏ဒေသနိဗ္ဗရောသောသမိခင်မောနဟုတို့သည်ညမြညာချင်းမြန်ပိယံဝရာချစ်ပွဲစကားကိုပြောကြလေးစီကုန်၏ဟွန်ဒီစီကုန်၏အထာတံစုရာဟွန်ဒီဖာတုကံဥပဇာယတိအမိတာဒုမနာဟွန်ဒီဥပိဏံသမတိလိနံ

အမိတာမလိုလားသောရံသူတို့သည်ဒုံမနာနှလုံးမသာကုန်သည်ဟောဒီဖြစ်ကုန်၏ဥပိဏသမသီလိနံသမသီလိနံသူသောသီလနှင့်ပြည့်စုံကုန်သောဥပိဏနှစ်ဦးသောသမီးခင်မွန်းတို့အာဒုံမနာ နှလုံးမသားခြင်းရှိကုန်သည်ဝန်ဒီဖြစ်ကုန်၏သမိခင်မောနှုတ်လုံးအညီအညွတ်သဒ္ဓါသီလစသည်နှင့်ပြည့်စုံနေသောကြောင့်မလိုလားတဲ့ပုဂ္ဂိုလ်တွေမှာဒီမချမ်းသာဖြစ်ကြတယ်ဣဒဓမ္မစရိတဝနာသမသီလဗဒဥဘောနာနိရောဒေဝလောကသမေမောရန္တိကာမဂာမိနောဥဘောနှုတ်သောသမိခင်မောတို့သည် သမသီလဝတ္တာတူမြာသောသီလအကျင့်ရှိကြကုန်သည်ဖြစ်ပင်ဤရာဤလူကြီးလောက၌ဓမ္မသူတော်ကောင်းတရားကိုသရိတဝါနာအကျင့်သုံးကြပြီး၍ဒေဝလောကသမေဤနတ်ပြည်လောက၌ကာမကာမိနောမိမိတို့လိုရှိရသောယူပါယုံစရှိသောကာမဂုဏ်အာယုန်တို့နှင့်လုံးဝအုပ်သုံးပြည့်စုံကြကုန်သည်ဖြစ်၍

ဝါမြောက်ရှင်လန်းကြ